1364ခုနှစ်ဥဒုဝတာနာမူလရာသီသောတလင်းလာပြီးရော9ရက်နေ့မနေ့ပိုင်းမဟာရန်ကုန်တိုင်းဗာမြို့နယ်လာသာမြို့နယ်16လအမ143နဖမိဘယေရှုမူထားကြသည့်ဥအောင်ထေဒေါ်တင်တင်မြင့်တို့၏ နေအိမ်မင်္ဂလာ၌ပြုလုပ်အပ်သောတရားမှုရှိသံဃာတော်အပရိဒသူတော်ရှင်တို့အားနေစွာမောစဉ်ချွတ်ခြင်းဩဇာဖြာဖြာတို့ဖြင့်ဆက်ကလူထမ်းခြင်းမင်္ဂပါလေလားဒီကဲတိတ္တာတလုံးတို့ကိုဗမာရဂိတဖြူမဟာကြီးတိုက်ခွဲ၌လူထမ်းခြင်းဤဆုထားသော ဥမောင်ကြီးဒေါ်မြင့်မြင့်အေမိသားစုနဝကမ္မဥကြည်သိန်းဒေါ်ဆာဆာမိသားစုနဝကမ္မဥထေမြင့်တော်မွေးမွေးမိသားစုနဝကမ္မမတုဇာနဝကမ္မကုထေမာယီမွန်နဝကမ္မကုကျော်တင်မလဝင်းနဝကမ္မဥနိုင်ကိုကိုဒေါ်ကျင်စေမိသားစုနဝကမ္မလူသားနှင့်ကုသိုလ်မင်္ဂလာအပေါင်းပါလူရှင်တို့ရဲ့ကုသိုလ်မင်္ဂလာဝယ် နှလုံးမမြင်သာရှင်းရှင်ဖို့ဘုရားရှင်တရားတော်အစဉ်တန်ခါတော်အရှင်မြတ်တို့ရဲ့ကျေးဇူးကိုအာယုံယူ၍လက်ဥချီမိုးရှိဖို့ကြော့ကတရဏဂုံသီလဆောက်တည်ကြမှာဖြစ်ပါတယ်ရှိဖို့ကြော့ခြင်းဟာဆောက်အဝူဆောက်တဲ့အခါကာလအောက်ကမြေကိုတန့်ခြင်းညီညွတ်အောင်ပြုရသလိုခုလည်းပဲမိမိတို့နှလုံးသားမြေကို တန့်စင်အောင်ရလို့ဖြစ်ခိုးကြောရခြင်းဖြစ်တယ်လို့အာယုယူပါပြီးတော့တရဏဂုံ၆ပြည်တာကထိုတံပြန်သောမြေအပြင်မှာဖောင်လေးရှင်းချသလိုဘာသာရေးဖောင်လေးရှင်းတရဏဂုံသုံးပါးဟာဗုဒ္ဓဘာသာရဲ့အခြေခံဖောင်လေးရှင်းအုံမြင့်ဖြစ်ပါတယ်။သီလဆိုတာကတော့တဲ့ထိုညီညွတ်သောမြေပြင်ဖောင်လေးရှင်းချပြီးတော့ အဘောရှိတဲ့အထက်တက်ဖို့ရာ တိုင်ထူတာနဲ့တူပါတယ်။ဒါကြောင့်တိုင်ခိုင်မာမှသာလေအဆောက်ကြီးကြီးမာမာဆောက်လို့ရသလိုသီလခိုင်မာမှအထက်သမထဝိပဿနာဘာဝနာလုပ်ငန်းအရှိမြင့်တက်လို့ရမှာဖြစ်ကြောင်းကိုကောင်းကောင်းကြီးနားလည်ပြီးတော့အခုရှိခိုးခြင်းတရဏဂုံဆောက်တည်ခြင်းသီလခံယူခြင်းပြုရမယ်။ ရှ िख ိုးခြင်းဆိုတာအင်မတန်ကြိုးကြီးမားတဲ့အလုပ်တစ်ခုလို့မှတ်ပါတဲ့အေးအဲဒါကြောင့်ဘုန်းကြီးတို့တရားဓမ္မများ အားလုံးဇလက်ပြထိတ်မှမိုးပြီးတော့ရှ िख ိုးကြောကြရအောင်ရှင်မြတ်တို့ဖရာတပည့်တော်များသည်ဖရာတရားတန်ခါယတနာသုံးပါဆရာမိဘဆရာ အနန္တ၅ပါးသင်္မောကြီး7ပါးတို့အားပြမာမိသောကြည်ပါစေပြမရှိသောကောင်းကျိုးချမ်းသာဖြစ်ပါစေဤနှစ်ထွေဖြင့်ယိုသေးစွာရှိခိုးပူဇော်ဖူးမြော်မှလျော့ကတော့ပါ၏ ရှင်ဘုရားအေးမြေတန့်လိုက်ပြီပြီမိမိတို့နှလုံးသားမြေပြင်တန့်စင်ကြည်လင်သွားပြီလို့လည်းစိတ်ထဲမှာအားရလိုက်ပါ အခုဖောင်ဒေးရှင်းဘာသာရေးဖောင်ဒေးရှင်းတရဏဂုံသုံးပါး၆ပြီးမယ်အဲ့တော့ဒီတရဏဂုံသုံးပါးဟာစိတ်အင်အားများစိတ်အစာအစာများဆိုရင်လည်းမမှားပါဘူး ဘုန်းကြီးတို့မျက်စိနာနာလျာကိုယ်စိတ်ခန္ဓာကိုယ်အင်္ဂါကျင်လက်ကြီးထွားဖို့ရာချိုးခြင်းစဗံငံခရတာ6ပါးစာ300အဲ့ဒီမှာဆံရဲစီရဲစားရဲ၃မျိုးပါတယ်အေးဘုဖရားယရနာကဆံနဲ့တူတယ်လို့မှတ်ပါတရားယရနာကစီနဲ့တူတယ်လို့မှတ်ပါသံဃာယရနာကတော့စားနဲ့တူတယ်လို့မှတ်ပါခန္ဓာကိုယ်ရုပ်ဝတ္ထုကြီးထွားဖို့စီဆံစား ဟောဒီပဓာဏသုံးခုကို စားသုံးရတယ်လို့စိတ်ဓာတ်အင်အားကြီးပွားဖို့လည်းပဲဘုရားတရားသံဃာကို ယုံကြည်စိတ်ချရတယ်လို့အဲ့ဒါလိုအာရုံယူပြီးတော့ဆိုကြရအောင် ရှင်မယတပည့်တော်များသည်ဗုဒ္ဓမြတ်ဖရာပြည့်ညတ်ထားသော ဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဒုတိယမိဗုဒ္ဓံတရဏံဂိသာမိဒုတိယမိဓမ္မံတရဏံဂိသာမိဒုတိယမိသံဃံတရဏံဂိသာမိ ဓာတိယံဘိဗုဒ္ဓံတရဏံဂိသာမိဓာတိယံဘိဓမ္မံတရဏံဂိသာမိဓာတိယံဘိသံဃံတရဏံဂိသာမိကိုတသက်တာဖယားသာကိုဝေယဖြစ်ပါ၏ကိုတသက်တာ တရားသာကိုဝေယဖြစ်ပါ၏ကိုတတတာဗံငါသာကိုဝေယဖြစ်ပါ၏တရဏဂုံအမျိုးအစားတွေကိုဘုရားကဟောထားခဲ့တယ်အတ္တသဏယတနတရဏဂုံပါဏုပိတတရဏဂုံစသည်ဖြင့်ပြောထားခဲ့တယ်အဲတော့ခုကတော့ဣဇာရင်ကတဝါဟာအတ္တနာ အဲ့ဒါမိမိယနေ့ကိုစထား၍မိမိရဲ့ခန္ဓာကိုယ်ကိုဘုရားအလှူပါ၏တရားအလှူပါ၏သံဃာအလှူပါ၏ဘုရားအနှင်ပါ၏တရားအနှင်ပါ၏သံဃာအနှင်ပါ၏စသည်ဖြင့်တဲ့အခုလည်းပဲကိုတသက်တာကိုကိုရဟာဘုရားပဲဖြစ်တယ်ကိုတသက်တာကိုကိုရဟာတရားပဲဖြစ်တယ်ကိုတသက်တာကိုကိုရဟာသံဃာပဲဖြစ်တယ်ရှင်ချီယာမှာအာလုံသောတ attva တို့ဤချီယာပေါင်းသွားတယ် ကောင်းတယ်ဆိုတာကနွားမြင်းကျွဲခြေရတဲ့ဘလောက်နင်းထတာဆင်းနင်းလိုက်ရင်ခြေရပျောက်သွားအဲဒီကျွဲခြေရနွားခြေရမြင်းခြေရတွေပျောက်သွားတယ်လို့တဲ့အဲ့ဒါဆင်းခြေရတဲ့ပေါင်းသွားတယ်လို့ဆိုရတယ်လို့အခုလည်းပဲကုသိုလ်မှန်သမျှဟောဒီယရဏသုံးမှကြည်ညိုခြင်းကယုံကြည်ခြင်းကလေးစားခြင်းကမျက်နှိုးခြင်းကစပြီးတော့ပေါက်ဖွာလာတယ် ယရဏသုံးပါးကြီးညိုလို့ဒါနာပြုကြတယ်သီလဆောက်ကြတယ်သမထဝိပဿနာတွေပွားများကြတယ်အေးအဲ့ဒီလိုသဘောထားပြီးတော့ခြေအားအလုံးကြီးရှင်ခြေအားမှာပေါင်းရသလိုကုသိုလ်အားလုံးကြီးဟောဒီကရဏဂုံသုံးပါးမှာပေါင်းစည်းသွားတယ်လို့အာယုံယူပါအေးခုနက ပြောသလိုဖောင်နေချင်းချပြီးတော့အထက်အထက်ဆင့်ချက်ဆောက်ဖို့ရာတိုင်ခြေတဲတိုင်တဲသလိုတိုင်ဆိုင်သလို အခုလည်းသီလဒီဟုသောတိုင်ကိုစိုက်မယ်အဲ့ဒီသီလတိုင်စိုက်ပြီးမှအဘောကပရမဒုတိယတတိယကအစဉ်စဉ်အထက်တည်တည်ရတယ်ဘေးခုလည်းပဲသီလတိုင်ဆိုင်ပြီးမှမိမိတို့လိုအပ်တဲ့ဒါနာကုသိုလ်သမထကုသိုလ်ဝိပဿနာကုသိုလ်တွေပြုရင်တိုင်က တောင်းတင်းခိုင်မာသလောက်အထက်အဆောက်အလေးချိန်ဝိတ်ကိုခံနိုင်ပါတယ်အခုလည်းသီလတောင်းတင်းခိုင်မာဖို့ရလို့ ရှိတာလည်းရှိပြီးသားပြင်မဲ့အစ်စ်တပံပြန်လီပြီးတော့ဆောက်တည်ရအောင်ရှင်ဖယားတပည့်တော်များသည်ယဟနာအရိယာတုစွာသက်တထာရှောင်းငါခြင်းမာဤေသောတာပန်စတဲ့အရိယာတို့သည်ကိုယ်ကြိုက်တဲ့မြွက်ချိတ်ခြင်းမပွေးကိုတောင်မတတ်ကြသလို မိမိတို့တထွေလက်အရိယာတို့ရဲ့ဂုံတစိတ်ကိုပုံ၌အတူပြုသောအဖြစ်ဆောက်တည်တယ်လို့ကိုတိလာရဲ့လေးမြခိုင်မာမှုကိုအာယုံယူပါသို့အရိယာတုစွာခိုးယူရာရှောင်းငါခြင်းမာတိအရိယာတုစွာမမြတ်တာရှောင်းငါခြင်းမာတိအရိယာတုစွာ လိန်ညာတာရှောင်းငါခြင်းမာဤအရိယတုစွာမူယထာရှောင်းငါခြင်းမာဤအရိယတုစွာနေလွယ်စွာရှောင်းငါခြင်းမာဤအရိယတုစွာဆင်ပြောတာရှောင်းငါခြင်းမာဤ အရိယာတုစွာမြင်းမြတ်ရာရှောင်းငါကျင့်မာ၏ဤတို့အားဖြင့်တရားနာခြင်းခြေပါသီလကိုမြတ်စွာဘုရားဤသီလပါရမီတော်သာမတော်တို့ဤသီလသိက္ခာကို ပူဇော်သောအဖြစ်၎င်းနေစွမ်းနှင့်ရေခဲတိတ္တာလူရှင်နဖက်မိပါယေရှုအမှုထားကြသည်ဦးအောင်ထေဒေါ်တင်တင်မြင့်မိသားစုတို့ဤကုသိုလ်စေရနာကိုဂုံပြုသောအဖြစ်၎င်း ခံယူခြင်းသောသောပိပါဤရှင်ဘုရားအပမဒီနာအမ္ပါရိတာအေးသစ်ပင်ပြိုးပင်များမျိုးစစ်များစိုက်ပြိုးပြီးတဲ့အခါမျိုးစစ်ကအပင်ပေါက်ဖို့ပေါက်ပြီးသားပင်နဲ့ရှင်တန်ကြီးထွားဖို့ရေချင်းရေကောင်းလောင်းရလည်းလို့ယနေ့တကားဘူအောင်တိတော်တင်တင်မြင့်နဲ့ အပေါင်းပါသူတော်ရှင်တို့ဤကုသိုလ်မျိုးစစ် ကုသိုလ်သစ်ပင်များယနေ့ပြုတာကတော့မျိုးစစ်လေးစိုက်တဲ့သဘောယခင်ယခင်ပြုပြီးသားကုသိုလ်တွေကတော့အပင်ပေါက်တဲ့သဘောပေါ့အေးသစ်ပင်တို့ဤရှင်တန်ကြီးထွားခိုင်မာမှုဟာရေပရာဏပါပဲဒါကြောင့်အခုတန်ဃာတော်များကတကားကုအောင်ထေတော်တင်တင်မြင့်နဲ့ပေါင်းပါလူရှင်တို့ရဲ့ကုသိုလ်တွေ အေးအဲ့ဒါတွေမျိုးစေ့တွေပင်ပေါက်ဖို့ပေါပိဒပင်နေရှင်သန်ကြီးထွားဖို့ဒီနေ့ပြုတဲ့ကုသိုလ်မျိုးစေ့တွေပင်ပေါက်ဖို့ရှေးရခင်ပြုခဲ့ပြီးတော့ကုသိုလ်သစ်ပင်နဲ့ရှင်သန်ကြီးထွားဖို့ရလို့အဲ့ဒါရင်လောင်းရမယ်အဲ့တော့ဒီထဲမှာအဲဥအောင်တေတော်တင်နေမြင့်တို့နဲ့လက်ရည်တပင်စီရှိပွားသူဆောင်ရွက်ကြတဲ့အလုသမားများလည်းပါပါတယ် အဲ့ဒီအလုသမားများကလည်းတကားဥအောင်တိတော်တင်းတင်းမြင့်တို့ကိုမိပြုပြီးတော့တို့ရှိခိုးခြင်းတရဏဂုံဆောက်တည်ခြင်းသီလဆောက်တည်ခြင်းဆိုတဲ့ဇာတုကုသိုလ်များရတယ်ပြီးတော့သူတို့ကအလုပေးလို့တို့တို့စားဝတ်နေအဆင်ပြေတယ်ဟောဥတင်းမြင့်ဥအောင်တိတော်တင်းတင်းမြင့်တို့ကလည်းပဲဒီအလုသမားတွေဆောင်ရွက်ကြလို့တို့မှလူနိုင်တာနိုင်နဲ့စားနိုင်တောင်းနိုင်နဲ့ရဲ့လို့ အချင်းချင်းအပြားများအလားလားကုသိုလ်ပြုွက်အနေအားဖြင့်အဲ့ဒါစိတ်ထားရှိကြရပါမယ်။တဲ့အကိုင်းကျွမီကျွန်းကိုင်းမီဆိုတဲ့သကပုံလုံးအလုံးရှင်ကိုမိပြီးတော့အလုသမားများစီးပွားပဲများပေါ့လေအဲ့ဒါသာဝနေအရှင်ပြေသလိုလှုပ်ရှင်တို့လည်းပဲအေးအလုံးဒုဒုပောင်မဲ့ ဆောင်ရွက်တဲ့ပုဂ္ဂိုလ်များကြောင့်တို့တထွေစနိုင်တောင်းနိုင်လူနိုင်တားနိုင်တယ်လို့အချင်းချင်းအပြန်အလှန်စိတ်တူကိုမြသဘောထားကြပါအဲ့တော့လှုပ်ရှင်ရလည်းပဲမိမိတို့ရဲ့စီးပွားသူလှုပ်ဖို့ခိုင်မဲများအပေါ်မေတ္တာစေရနာထားလို့လှုပ်ဖို့ခိုင်မဲစီးပွားပဲများကလည်းမိမိတို့ရဲ့အလို့ရှင်ပေါ်ရိုးသည်လေးစားကိုင်းဆိုင်မှုရှိရပါမယ်အဲ့ဒါလို့ဆိုရင်မိမိတို့လုပ်တဲ့အလုပ်ဟာ ပျော်ပျော်ရွှင်ရွှင်နဲ့အောင်အောင်မြင်မြင်ဖြစ်လာပါမယ်အဲ့ဒါကိုကလေးငယ်များကလက်တရီထားအေးလူကြီးများကလည်းပဲကိုသားသမီးများကဲ့သို့အဲလူသားရဲ့အတူတူစောင့်ရှောက်ရမယ်ဝတ္တရားအရာတို့ဟာစီးပွားပေါ်စီးပွားပဲဖြစ်ကြတယ်လို့လေးလေးနက်နက်နဲ့အာယုံယူကြပါသမန္တာဇဂဝါလီသူအာတရာကိသန္တုဒေဝတာ ဒါဓမ္မမုနိရာဇတသုနာတုတကမောခတံဓမ္မသဝနာကာလောယံဘတန္တာဓမ္မသဝနာကာလောယံဘတန္တာဓမ္မသဝနာကာလောယံဘတန္တာနမောသာသာဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တာ နမောဒါသာဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောဒါသာဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာယေတနာသနာစိတ်တာတိတရဏတရဏဧထာလောကံတရေဝဘုံမဘုံမချဒေဝဂုဏဗနဗနဗျာဝတာသဝကာလဣတိအာယန္တုဒေဝ ရာကနကာမိမေရုရာဇေဝတန္တောသန္တောသန္တောသဟေတုံမုနိဝရဝဆနံသောတုမကန္တမေခာသာဝေသူဇကဝါလေသူယခာဒီဝါသဗျမနောနာမိကတဗုညသဗ္ဗသမ္ပတိတာထကံသာဝေတံမောဒိတဝါသမဂသာသနေရတ္တာ ပါမရာရိတဝန္တုအာရခာတုဝိသေသတောသာသနာသတ္တလောကသာဟုဘိဘဝတုသာဘာတာသာသနာမိဇာလောကိဉ္စဒေဝရခန္တုသာဘာတာသာတေဝန္တုသူကိသာဘေပရိဝါရေဟိအတနောအနိကာသုပနာဟွန်တုသာသဝေဟိဖြာတိပိသာဇာတော်ဝါဇောရတော်ဝါ မနုဿတောဝါမနုဿတောဝါဒေဂိတောဝါဥရကတောဝါဝိသသတောဝါခန္ဓုကတောဝါကာနကတောဝါနခတတောဝါဇနဗရာရောကတောဝါအတ္တဓမ္မတောဝါအတ္တဒိဋ္ဌိတောဝါအတ္တပုရိသတောဝါဇာနာတိအတ္တမိကာခောနာဂုဂုရာဤဝေจิကာမနိတပါတိပိ ဧသကရိစ္ဆသုကရမဟိနယခရခတာရိနာနာဗေယတောဝါနာနာရောဂတောဝါနာနာဥပတောဝါတောဝါရခံကနာနုနာနာဗေယတောဝါနာနာရောဂတောဝါနာနာဥပတောဝါတောဝါရခံကနာနုနာနာဗေယတောဝါနာနာရောဂတောဝါနာနာဥပတောဝါတောဝါ နာလူနာနာဝေယတောဝါဒုရုသောဘိမြို့မြို့တို့မှ၎င်းအာနာရောဂတောဝါဒုရုသောနာယောဂမြို့မြို့တို့မှ၎င်းနာနာဥပါရဝတောဝမေပိဆိုရာဒါနာသောပါရောသွဲသွဲအန္တရဝါဝါတို့မှသော၎င်းဒေဝတရားနာယဤယထံသို့ဖိမှန်ခန္ဓာရတဲ့နတ်မြမပေါင်းသူတော်ကောင်းတို့သည် သေသာယနာသုံးရမြတ်တဲ့မြတ်ကိုရှိကမိကိုကြီးညိုကြသည်နဖမိဘယေရှုမူထားကြသောဟူအောင်ဒီတော်တင်တင်မြင့်မိသားစုနှင့်အာလုံသောတရားနာသူများဖို့လူတို့အားအာရကံပိမတိယမခအေကြည်ချမ်းမြခြင်းခေါ်တဲ့ဆောက်ရှောက်ကိုဒုံမီတရားနာလာကြတဲ့တင်နာပြမများတွေက ကနန္တုကောင်းစွာမသွေတာဝန်ယူကြပါစေကုန်သတည်းသာဓုသာဓုသာဓုမနိဒာနာတောပဋ္ဌာယတထာဂတာသာတကပါရမီယောတသာဥပပါရမီယောတသာပရမထပါရမီယောတိသမာဒိဏပါရမီယောပိဇာမဟာပရိစ္ဆာကေ လောကတာသရိယံမြတ်တာသရိယံဗုဒ္ဓတာသရိယံတိဒိဋ္ဌောသရိယယောပစ္စည်းမဘဝေကဘာဟောကံတေဇာတေယမိနေကမနာပရာဏသရိယံမောရိမလင်ကေမဟာရာဝိဇယံသဗ္ဗညုတိညာနာပတိဝေဒာဓမ္မစကမဟုတနာနဝလောကုတ္တရဓမ္မေတိ သာဝေပိမေဗုဒ္ဓကုနေအဝိစိတဝါဝေတလီယာတိတုပါကာရန္တရေတုဒီယာမရတိပရိဒံကရွန်တော်အာယတမအနန္တထေရဝိယကာရုညာစိတ်တံဥပါထပိတဝါယတမအနန္တထေရရှင်အနန္ဒမထေတိ ဝေတာလီဒုနာယောဂတုမျိုးမျိုးသုံးနာတစေမြေဘုမင်္ဂဘလူအသိတရေပဲမျိုးမျိုးဇာယိဇာငါမှုခေါင်းမခြင်းအာတတချိုးတက်ခြင်းဘေးမျိုးမျိုးတို့ဖြင့်တွေ့ကြုံခံစားနေရသောဝေတာလီပြည်သူပြည်သားတို့ပေါ်၌ကာရုဏာစိတ်တံထိုပေ၍ကင်းပါစေရှင်းပါစေလင်းပါစေဆိုတဲ့မေတ္တာကရုဏာစိတ်ကိုဥပါဒပေတဝဝိယဖြစ်စေတကဲ့သို့ဖြစ်စေသလိုဤမေပိ ဥအောင်တိတော်တင်မြင့်နေမင်္ဂလာရောက်ရှိနေကြောင်းအာရောက်ရောက်ရှိနေရောသံဃာတော်အပေါင်းတို့ကလည်းပဲတေသူနေစွာနှင့်ရေကတိတ္တာလူချင်းဥအောင်တိတော်တင်နေမြင့်နဲ့ခြာယံကုသိုလ်ချင်းပေါင်းတို့ပေါ်၌ကာရုဏာစိတ်တံကြာရောက်ပြီးကြာရောက်ဆဲကြာရောက်လက်တံဖြစ်သောဘေးဥပအန္တရာယ်သွယ်သွယ်ဝါဝါတို့ကင်းမာကြည်ရှင်မာကြည်လင်းမာကြည်ဆိုတဲ့မေတ္တာကရုဏာစိတ်ကို ဥပါဒပိတဝါဖြစ်စေကြကုန်လျက်ပရိဒါနိပရိဟိဒေသနာရောမြတ်တို့ကိုဗနန္တိကရုဏာရှိသောမေတ္တာအပြင်ယုပွားတော်မူကြလေကုန်သတည်းသာဓုသာဓုသာဓုအာပတနေနာတသာသနေသာဓုသမတေ အာမနုသိသနေတရာကိပိတကာရိပိပရိသနာစတသနာအာဟိတယသဂုတ်တိယယာနေတတိမာဝီရောပရိတံဓမ္မနာမဟေဝိပါတိသာသနမတုဇဂုမနတတိရိမတောဒိဂိတာပိသနမတုသဘာဗုဒ္ဓနုကံပိနော ဝေသဗုဒ္ဓတာနမတုနာတကသတပါတိနော နမတုကကုသနာတမရတိနာပမတိနောကောနာမနာတာနမတုဗျမနာတဝုတိမတောကာသဗတတာနမတုဝိပမုဒ္ဒတာသာဝတိအင်္ဂိရတတာနမတုတကြဗုဒ္ဓတာတိမတောယောဣမဓမ္မန္တေတိသဗ္ဗဒုက္ခပလူဒနာ ယေဇာပိနိဗ္ဗုဒ္ဓလောကယထာဘုဒ္ဓဝိပတိတောဒေဇနာအပိတုနာဒမာနဝိတသာရရာဟိတံဒေဝမနုဿာနာယနမတဏိဂေါတမဝိဇာจรณသမာနမန္တဝိတသာရရာဧတိကိယေသသမုဒ္ဓာနိကတထဂေါတိယောသာဝေဗုဒ္ဓသမသမသာဝေဗုဒ္ဓမဟိတိကာ သာဝိတတဘလူပေတဝေတာရိစေဟုပါကတာသာဝိတေပရိသနာတိအာတဗန္ဒနာမုတ်တမံတိယနာရဏရတေတေပရိသသူဝိတာရရာမြမဇကဘဝုတ္တနိလောကေအပတိဝတိယံဥပေတာဗုဒ္ဓဓမ္မိအထာရတာဟိနာယကပါတိနာလကနုပေတာတိတာနုပြေဇနာတရာ ယာမပပယသုတ်ပဝသာဝေတိမုနိဂုံစရာဗုဒ္ဓသဗ္ဗညုနောဣတိသဗ္ဗခိနာတဝါဇိနာငါပပမာတိသမပညာမဟာပလာမဟာကာရုဏိကာတိရာသဗ္ဗေတနာဒုက္ခဝါဒီပါဏာလပိဋ္ဌသာဒါနာလိနာသပါဏိနံအဒီပါသမေသာသာတရဏာဇာယိတေတိနော ကာရေဝကသာလောကသာသဗေဣတိပရာယနာဒေသံတိရတပါရိယောနာမိပုရိသုတ်တမေဝဇာသမနအာဇီဝဝနာမေတိတထာဂတိတယေနိအာတနေဌာနေကပိစာပိသဗ္ဗတာသာတာသူကိနာရခာနုဗုဒ္ဓသန္တိကရာတုဟောဒေဟိတောရဟိတောသန္တောမௌတ္တောသဗ္ဗမိဟိစာ သဗ္ဗရောဂဝိမုတ်သောသဗ္ဗတဏ္ဍပဝစီတောသဗ္ဗဝေရမနိကာနောနေဟုသောသတုဟံဘဝသေသာပိစေနာတိလေနာခန္ဒီမေတ္တာပလေနာသာဒေဝိတုံမေနုရခနုအာရောဂေနာဒုခေနာသာဘုရားရှင်မသမေနိတာဘာယတနိဗုဒ္ဓမေဟိကာဒေဝိတုံမေနုရခနုအာရောဂေနာဒုခေနာသာ ဒဂိနာသမေတိသာဘာယတဏိတိဝါမေဟိတိကာဒေမိတုံမေနုရကံဝါရောဂိနာဒုက္ခိနာဇာဗိဇိမသမေတိသာဘာယတဏိနာဂမေဟိတိကာဒေမိတုံမေနုရကံဝါရောဂိနာဒုက္ခိနာဇာဩဒရာသမေတိသာဘာယတဏိယခမေဟိတိကာဒေမိတုံမေနုရကံဝါရောဂိနာဒုက္ခိနာဇာ ပရာရိမေနတတရတောတကိနေနဝိရုလကောဘေဇိမေနဝရုပကောကဝေရောတရန္တိတံဇာတာရောတိမာရကံလောကပလယတတိနောဒေဝိတုံမေနုရကံနောအရောဂိနာတုကေနာဇာအာဂတတသဗုမာတဒေဝနာဂမေတိကာဒေဝိတုံမေနုရကံနောအရောဂိနာတုကေနာဇာ အေရိမနောသယေရိဝဝသနာဣဒာသာသနေဒေဝိတုံမေနုရကနောအရောဂေနာဒုခေနာသာသာဝိတိယောယုဇာနုသောပောရောဂဝိနာတတုမာတေဘုံဒွန်ဒရာယဒုခိတိကာယုကောဘောဟာဒီဝရဏတိရေတနိစ္စဥဒ္ဓပသာယိနော ဇာတာရောဓမ္မဝဋ္ဌန္တုအာယောနောဒုက္ခံပလာတဏတိယပရိတံဟောရခတုအာတဏတိယပရိတမယခုဏတုတို့ဤတဘောရှိစွာလူဖို့နှင့် အရှိလောကဓာတောင်လောကဓာအနောက်လောကဓာမြောင်လောကဓာအရှိစัจ java လားတောင်စัจ java လားနောက်စัจ java လားမြောက်စัจ java လား စောင့်ကြ၍နေကြဘုံသောတတရထဘုလူ၎င်းရူပခါကူရနှင့်အာလုံးသောငဟံလုံကုံမယက္ခတုအားပြုသည်များကုသိုလ်ရဲ့မြဝေခြင်းကြောင့်ထိုပုဂ္ဂိုလ်တွေကမိမိတို့အားစောင့်ဆောင်နိုင်စွမ်းတတ္တိရှိအာဒနာတိယသပရိတော်မြတ်သည်ဟောဓမ္မကာယနာသုံးရမြတ်မြတ်ကိုရှိကမိကိုကြည်ညိုကြမြောက် နေစွာလူရှိကတိတာလူရှိဟုအောင်နေတော်တယ်မြင့်တယ်မြင့်မိသားစုပေါင်းတဲ့အာလုံးသောတရားနာသူတော်ကောင်းတို့အားရကတုချမ်းညမမချမ်းညသာသာဘေးမျိုးကွာအောင်ကောင်းစွာမသွေစောင့်ရှောက်တော်မူပါစေတည်းသာဓုသာဓုသာဓုဣတိပိ သောဘဂဝါရသမသမုဒ္ဓောဝိဇာတရဏသမ္ပန္နောသူကတော်လောကဝိတုအနုတရောပုရိသဓမ္မအာရာတိသာသာဒေဝမနုဿာနာဗုဒ္ဓောဘဂဝါဝေကာတောဘဂဝတာဓမ္မောသာနေတိကောအာကာလိကောဧဟိကာတိကောပနေဟိကောဘေဇာတံဝရိတာဘောဝေညူဟိ သုပတိပါဏောဘဂဝါတောသာဝကသံဃောဥသုပတိပါဏောဘဂဝါတောသာဝကသံဃောညာယံပိပါဏောဘဂဝါတောသာဝကသံဃောသာမိစိတ်ပိပါဏောဘဂဝါတောသာဝကသံဃောယာတိတံဥဒတာတိပုရိတာယုဝါညာတာပုရိတာပုဂ္ဂလာဧတာဘဂဝါတောသာဝကသံဃော အာဟုနေယောပါဟုနေယောဒဂိနေယောဣဇလိကရနေယောနုဒ္ဒရာပုညခေတ္တလောကတာဧဝဗုဒ္ဓသရဏနာဓမ္မသံဃိသဘိကောဘေဟဝါသမိတတဝါလောမဟံသောနာယတတိယာလုံနိမိတံဝမင်္ဂလင်္စာယောသမနာဘောတကုဏတသတော ဘာဘဂောတုသုပိနာအာကန္တာဗုဒ္ဓ ानु ဘဝေနဝိနာသမင်တုဓမ္မာ ानु ဘဝေနဝိနာသမင်တုသံဃာ ानु ဘဝေနဝိနာသမင်တုဘဝတုသဝမင်္ဂလာရကနုသဗ္ဗတေဝတာသာဝဗုဒ္ဓ ानु ဘဝေနသတ္တသုခိဘောန္တုတေသာဝဓမ္မာ ानु ဘဝေနသတ္တသုခိဘောန္တုတေ နာဘာသံဃာနုပါဝေနသာဓာတုခိဘွန်ဓုတေယတုန်နိမိတ်တိစာခြင်းဥပ္ပကြခြင်းလက်ကြခြင်းစရှိသောမကောင်းသောနမိတ်စွန်နမိတ်မျိုးတိ၎င်းယံဝမင်းလင်းစကြည်မြေကြတွေ့အဖြစ်မင်္ဂလာတရားမချီခြင်းတိ၎င်းတက္ကနာသံဃိအမနာဘောစိတ်အလိုမကြသော ယောတာရောသာကျင်သာသုသာမျိုးတိ၎င်းယောပပဂောဇအခြင်းတနှင်းမနွေအင်္ဂါစနေယဟုဆိုအပ်သောမကောင်းသောချိုတိချိုနှင့်တိ၎င်းအကန္တစိတ်လိုမကြသောညာတို့သူပိနေသာချင်းကြောက်ဖရာလမရာဆိုတဲ့အိမ်မဆိုအိမ်မမျိုးတိ၎င်းတန်တိရှိကြလေကုန်၏ဒေဒုံနိမိတ်တရယောဒုံမကောင်းသောနမိတ်ဒုံနမိတ်မျိုးစသည်တို့သည် ဗုဒ္ဓအနုဘဝေနာသဗျာရှင်တို့ယကိုစိတ်တော်အနုဘောတော်ကြောင့်၎င်းဓမ္မာနုဘဝေနာသတရားတော်ရှင်ယကိုစိတ်တော်အနုဘောတော်ကြောင့်၎င်းသံဃာနုဘဝေနာသသံဃာတော်ရှင်များတို့ယကိုစိတ်တော်အနုဘောတော်ကြောင့်၎င်းပရိဒာနုဘဝေနာသဘေးရအန္တရာယ်သွယ်သွယ်ကိုကာကွယ်တားချီတတ်သောကြောင့်မဟာတာနာတိယမြည်ရသော ပရိတောမြတ်တို့ရုပ်စိတ်တော်အနုဘောတော်ကြောင့်၎င်းဘုံညာအနုဘဝေနသာနှင့်ဆရာတော်သံဃာတော်တို့နိထံသိက္ခာဝါတော်လျောက်ရှိဘူးထားကြသည်တိလာသမာဓိပညာကုသိုလ်မင်္ဂလာနဘမိဘယေရှုမူထားကြသောဟူအောင်ဒီတော်နှင့်နှင့်မြင့်မိသားစုနှင့်ပေါင်းပါလူရှင်တို့ဤဒါနာတိလာဘာဝနာကုသိုလ်မင်္ဂလာကြောင့်၎င်း ကာရောနှလုံးပြောပြောင်းတရားနာသူတော်ကောင်းတို့သည် တေတုံနိမိတ်အာရိယတို့မကောင်းသောနမိတ်တို့နမိတ်မျိုးတို့သည်ဝိနာသာနိမိတော်ဤကိုယ်တွင်ကိုယ်ပါအိမ်တွင်အိမ်မာယနှွေယမနတာနာတို့မှဝေစွာရှင်ခင်တွင်ပြောက်ခြင်းတို့အင်တုမௌချမသွေရောက်ကြပါစေကုန်တည်းသာဓုသာဓုသာဓု အဲဒီလိုပရိမေတ္တာဒေသနာတွေနာယူပြီးတဲ့နောက်မှာယနေ့ပြုကြတာကနေစွာအလူတော်တဲ့တက္ကိဏဝိပင်ကသုတ်တအရာပြောရမယ်ဆိုရင်အေးအလူဝိဘက်ကလည်းပြောစရာမလိုဘူးအရာသာသာကုဘသခင်ဘုရားရှင်အလူကမကလည်းသုပ္ပိပါဏတာသာသာကုဘသခင်သံဃာတော်ချင်းမြတ်တွေလူ့ကြောင့်နေအပြင်လည်း တရဏဂုံသီလ၆ပြည်ကြတဲ့ပုဂ္ဂိုလ်တွေဆိုတော့ဘေးခုနကဥဒိယဝဲပြောသလိုဥအောင်ထေလိုကတော့သရတရားထက်ထက်မြင့်မြင့်နဲ့အတရှင်လန်းနေတယ်ဗျာလို့ဆိုသလိုခဏိသာသနာတွင်ပြုရတဲ့ကုသိုလ်ကြီးဟာအင်မတန်ဝမ်းမြောက်ကြည်နူးစရာ ကောင်းပါလေလသာကြိုက်ဘိုင်းငင်ချိန်ရှိကြိုက်လုံလကြိုက်ေးမနေမဝင်ငင်စဘာလမနှွမ်းသောပန်းကိုပန်းမ လမ်းချန်တင့်တယ်ဖော်ရတယ်လို့သာသနာတော်ကြီးဆိုတာလည်းပဲအင်မတန်တွေ့ခဲ့ကြုံခဲ့ဆုံခဲ့လာတယ်အဲဒီဆုံခဲ့တဲ့သာသနာကြုံရတဲ့ခါကာလဆုံးစည်းရာလေးမှာတော့ဖြင့်နှစ်သက်ကျွမ်းလာဝမန္တတာအာဘာရိယကုသိုလ်တွေမြုပ်နှံရမယ်အဲဒါဒါနနဲ့ပတ်သက်လို့ဒါနသာမိဒါနသာယဒါနဒါသာ ောဒီစကားလေးသုံးခုကိုနားလည်ကြည့်ကြရအောင်ခံစားကြည့်ကြရအောင်ဒါနဆိုတာကပေးလူတာမိကအရှင်ဒါနတာမိဆိုတာအလူရှင်အဲ့ဒါကအထက်စီးကနေတာဒါနပိုင်ရှင်ဒါနအဟာယဒါနကတော့ပိကဆိုကျလူသားကြီးသာယကအပေါင်းအဖော်တငယ်ချင်း အေးလက်ရတပြင်ကြီးဒိုးတူပေါင်းပဲဆိုတာလိုအဲ့ဒီလိုအမျိုးမျိုးကိုတော့ဒါနသဟာယနောက်ဒါနဒါသဒါနကတော့တွေ့ကဆွကျက်လူဒါနဒါနကအရှိကမို့လို့ကျွန်းအေးအဲ့ဒီလိုဒါနပေးတဲ့နေရာဌာနမှာ ကျွန်းတပွဲဖြစ်သောဒါနဆိုတာလေရှိသေးတယ်တဲ့ဟောအဲအဲ့တော့လှူတယ်တဲ့ပေးတယ်တဲ့စွန့်တယ်တဲ့ဟောသုံးမျိုးရှိကြ လူဆိုတာကကိုယ်တည်းသီလသမာဓိပညာအရှင်အတတ်မြင့်တဲ့ပုဂ္ဂိုလ်တွေကိုအဲဒါစက္ကထာကိုလှူတယ်လို့ခေါ်တယ်။သီလတို့ဘုံရည်စုဖြစ်တဲ့ပုဂ္ဂိုလ်အချင်းချင်းလှူတာကတော့ပေးတယ်လို့ခေါ်တယ်။ကိုယ်အောင်ယုံညံသောဘေးသီလနဲ့သောပုဂ္ဂိုလ်တွေကိုပေးတာကြတော့စွန့်တယ်လို့ခေါ်တယ်။လှူတာရဲ့ပေးတာရဲ့စွန့်တာရဲ့ဘယ်လိုမျိုးလဲ။ ဒါကဘုသူတ္တကလေးငယ်များပါဟောဟာတာကလုံနေအပြင်ပြောတာဟုတ်ပလားအေးအဲ့တော့ဒါနသာမိဒါနကအလူသာမိကပိုက်ခြင်းအဲ့ဒါကြတော့မိမိကအရှင်းမြင့်အနေအချင်းအဲ့ဒါသီလရှိပြီးတော့သမာဓိပညာရှိပြီးတော့အခြားသောပုဂ္ဂိုလ်တွေကိုအဲ့ဒါပေကဆွကျက်လူဒါနဒါနသာမိတဲ့ဒါကြောင့်သရဏဂုံသုံးမှာ၈ပါးသီလ မိမိတို့တို့တို့ရှောက်တည်ပြီးတော့ပိုင်ပိုင်နိုင်နိုင်ကြီးအဲ့ဒါဒါနပြုဒါနသဟာယဒါနကတော့ဒါနသဟာယကတော့ဂုံကြီးလူရှင်သားလူမိတ်ဆွေပေါင်းပြီးရောင်းရင်တန်ငယ်ချင်းအရှင်မျိုးသူလည်း၅ပါးသီလကိုလည်း၅ပါးသီလစသည်ဖြင့်အဲ့ဒီတော့အကျင့်တူအရှင့်တူပုဂ္ဂိုလ်ပေးတာကိုဒါနသဟာယမိတ်ဆွေဒါနဟောပါဒါန ဒါနဒါသာဆိုတာကတော့ကိုကသီလညံ့ဖြင့်ေးသိက္ခာသုံးပါးညံ့ဖြင်းစွာနဲ့ဆိုပြီးတော့လူဒါနာကိုတော့ပြင်အဲ့ဒါအဲဒါနာခန္ဓာကဒါသာဟုတ်လားအေးအဲ့ဒါလေးတွေဘုန်းကြီးတို့တရားဓမ္မများသတိပြုရမယ်တဲ့။ခိုင်းဒီတော့အဲ့ဒီဒါနာပြီးရင်တော့သီလသီလပြီးတော့ဘာဝနာတို့ကုန်ပစ္စည်းလိုအပ်တဲ့အခါ အခုဝေစကားနဲ့ပြောရင်ယာယကထောက်ခံသာမာယကထောက်ခံသာနာယကထောက်ခံသာလို့ထောက်ခံသာ၃မျိုးယူရဒါနာကုသိုလ်ကယာယကထောက်ခံသာနဲ့တူပါတယ်ယာယကထောက်ခံသာနာနာယာယကထောက်ခံသာနဲ့လောက်ပဲသိရှိမရဘူး ဒါပေမဲ့ရက်ွက်ထဲနေတဲ့ပုဂ္ဂိုလ်ကဒီရာယကထောက်ခံမှသာလျှင် မာယကဆိုတဲ့မြို့နယ်စောင့်ရှာလုံခြုံမှုနဲ့အေးချမ်းသာယာမှုစောင့်ရှောက်ရေးကလည်းပဲထောက်ခံမှာကိုအဲဒါကြောင့်သီလကုသိုလ်ကြတော့အဲရမာယကထောက်ခံတာနဲ့တူတယ်ဟောဝိပဿနာကုသိုလ်ကြတော့နာယကထောက်ခံတာအေးအဲ့ဒါနိုင်ငံတော် အာအေးချမ်းသာယာမှုအဲ့ဒီကနေပြီးတော့ထောက်ခံတာပေးသူကလည်းပဲအောက်ကမာယာကဆိုတဲ့မြို့နဲ့အဲတန်ချင်းတာယာရေးပေါ်တယ်နော်အဲအဲ့ဒါပါမသူကလည်းယုံကြည်စီပြီးထောက်ခံတာအေးဝိပဿနာသုနာဒါနကိုခြေဆိုင်သီလကိုအလဲဖို့ထားပြီးအဲ့ဒီနှစ်ခုအာယူပြီးမှဝိပဿနာဆိုတာတည့်ရ အဲဒီဝိပဿနာကုသိုလ်ကတော့နာယကထောက်ခံတာနဲ့တူတယ်နာယကထောက်ခံစာရှိရင်တော့အနီးနဲ့အဝေးအနေနဲ့အများရင်နဲ့နောက်သာကွာတယ်ပစ္စည်းရပြီလို့မဆိုရဘူးလားအခုလည်းပဲတဲ့ဘေးရာယကထောက်ခံစာနဲ့တူတဲ့ဌာနသူများလောက်နဲ့ပစ္စည်းမရသေးဘူးအဲဒီလိုပဲဌာနပြုံနဲ့လည်းနိဗ္ဗာန်မရောက်နိုင်သေးဘူးသို့တော်သူမပါရင်လည်းမရဘူးသူကအထောက်ပံ့ နောက်တကူသီလထောက်ကသာကြတော့မာယာကထောက်ကသာနဲ့တူတယ်အဲမြို့နဲ့တာယာရင်းနဲ့အေချမ်းတာယာမှုသီလရှိခုနကမြို့နဲ့ထောက်ကသာရရုံနဲ့လည်းပစ္စည်းမရသေးတယ်လို့သီလရှိုံညနဲ့လည်းမဖို့နိဗ္ဗာန်ကုန်ပစ္စည်းကမရသေးဘူးအဲနောက်ဆုံးကြတော့ဝိပဿနာကြတော့နာယကထောက်ခံသားနဲ့တူတယ် နိုင်ငံတော်အေးချမ်းသာယာရေးဆိုတော့အဲ့ဒီထောက်ခံစာရရင်တော့အောက်ကလည်းအခြေကအစုံလင်းပါပြီးသားဖြစ်လို့ဤနေဝေနေနဲ့အများရင်နဲ့နောက်သာခွာတယ်ပြည့်စည်ရပြီဆိုသလိုဒါနသီလအခြေခံထားတဲ့ဝိပဿနာတရားအထုရင်တော့ဤနဲ့အဝိအနေနဲ့အများရင်နဲ့နောက်သာခွာမယ်မက်ဖို့နိဗ္ဗာန်ရပြီလို့မှတ်ရပါမယ်ဟုတ်ပါလားအေးအဲ့ဒါလေးတွေလည်းခွန်ကြီးတို့တရားဓမ္မများသတိထားလူတော့လူရပါလေ အနာတပိန်တထေကြီးဘေးဒါနာအားကောင်းလို့မြတ်စွာဘုရားက သူ့ဇေယျဝတိဝါဒနာနဲ့အတူဆိုပြီးတော့မှဒဂါကြီးဌာနဘေကံကျွန်းကျဲလူထမ်းရရဲ့လားလူရည်ကျက်လက်နဲ့မကွာလို့ရသလားအဲဒီလိုခဏခဏမေးနောက်ဆုံးနာရမိန်တထေကြီးတည်ဆုံးကနေကြတော့မှနာမြတ်စွာဘုရားတန်သွားလျှောက်တယ်အလားတရားနာခြင်းပါတယ်အဲဒီတော့တဲ့တန်ဃာတော်ရှင်မြတ်တို့ဘုရားကကိုယ်စလဲလွတ်လိုက် အေးအဲ့ဒီလိုကိုယ်တည်းလွတ်လိုက်တော့မှဘဝနေပြီးတော့မှဒါလည်းပဲခန္ဓာယရဏဓာတ်ပေါ်ပြအခုကပြောတော့ဝိပဿနာတရားဟောတယ်အဲ့တော့အနာရပိတထေကြီးငိုတဲ့ဟာတကကြီးဘာလို့ငိုရတာလဲဒီလိုတရားတွေဖေဟာတပည့်တော်မသေးခင်ကဘယ်သူမှမောဘူးတဲ့အေးအဲ့ဒါကြောင့်ဒီတရားကိုနိုင်ရတာတပည့်တော်ကြည်ညိုးလွန်းလို့နောင်ခါကလာလူတွေကိုလည်းဟောပြပါလို့ဆိုပါတယ် အမှန်တော့ခုနကဒါနပြုဝါသနာပါတဲ့ပုဂ္ဂိုလ်မို့အေးဘုရားနဲ့သံဃာတော်တွေကသူ့ကိုဒါနတရားဟောတာအဲ့တော့ဒါနလောက်နဲ့တော့မပြီးသေးဘူးသီလမှတစ်ချက်ဝိပဿနာအဆင့်တိုင်းအောင်တက်ရောက်ရမယ်ဆိုတာကိုဘုန်းကြီးတို့တရားတော်မှာများအဲရာယကထောက်ခံသာမာယကထောက်ခံသာနာယကထောက်ခံသာသုံးမျိုးပါမှပစ္စည်းရတယ်ဒါနသီလဘာဝနာသုံးများစုံမှနိဗ္ဗာန်ကိုရမယ်ဟုတ်ပါလား အဲ့တော့နိဗ္ဗာန်မယမစ္ဆာကြအဆင်းရဲကြီးပဲတဲ့ဝတ္တဒိမကဝတ္တဒိမကဒုက္ခဒိမကဝတ္တအလူဘုံအထုံးမမကာမဆရဘုံရူပ16ဘုံအရူပ4ဘုံလောကီအမြင်လောကီမျက်စိလောကီအတွေးနဲ့ကြည့်ရင်တော့အေးလူတဲ့နတ်ကလူချမ်းသာတဲ့နတ်ချမ်းသာသားတဲ့နတ်ချမ်းသာတဲ့မြမချမ်းသာသားတဲ့ ဒါပေမဲ့လို့နိဗ္ဗာန်ချမ်းသာနဲ့နိုင်စာလိုက်မယ်ဆိုရင်တော့ယခုနေ့ကလူချမ်းသာနာချမ်းသာမြမချမ်းသာတွေဟာခန္ဓာရှိလို့ရှင်ရဲ့မကင်းဘူးခန္ဓာရှိလို့ဟေးရှင်ရဲ့မကင်းဘူးဟေးဒါကြတဲ့ရှင်ကြီးကကြွက်ကိုပြောတယ်ဟေးကြွက်ငါကွာတော်တဲ့တူလာတာဟေးကြည်စံသင်းငုတ်ထုံးပြီးတော့ငါတထွာလောက်ပြဲသွားတယ်ကွာကြွက်ကလည်းကိုကြီးရှင်ရဲ့တဲ့ကျုပ်လည်းတော်တဲ့တူမီလို့တထွာလောက်ပြဲသွား ရှင်ကပြောတယ်အဲမင်းခန္ဓာကိုယ်ကတထွာမှမရှိပဲနဲ့ဘယ်နဲ့တထွာဟိုကိုယ်ထွာနဲ့ကိုပြောကိုပြောပြလို့ဆိုတဲ့ဟုတ်လားအေးအခုလည်းအဲ့ဒါကိုဘုန်းကြီးတို့တရားဓမ္မများသတိထားတယ်ဗျဟောကိုင်းနေတော့ကတဲ့အဲခုနကယခုဒါနသီလဝိပဿနာ၃မျိုးတို့ရဲ့အ ਨੇ ဒိဗ္ဗေနိတာရအရှင်အတ္တစွန့်ရည်တတ္တိဘုန်းကြီးတို့ပြိဋ္ဌာပြီးသွားရပြီ အဲတော့လူတဲ့နတ်နတ်တဲ့ပြမလောကီဘက်ကချမ်းသာတယ်ဆိုပေမဲ့သူကဆင်းရဲမကုန်သေးဘူးပေါ်ကချမ်းသာဆိုတဲ့ဆိုင်းမုတ်လေးသာထိုးထားတယ်အထဲလိုက်ကြည့်တော့ဆင်းရဲကြီးပဲအထဲလိုက်ကြည့်တော့ကဲအခုလည်းအထိုင်လျောက်ကိုယ်တည်းသာပဲလူကြီးတွေရှိတာပဲသူတို့မှနေကြည်ရေချိုးကောင်းပြီသဖြင့်တော့အာရေကြည်စွန်းဥသာတွေလည်းကြည်ကျင်ငယ်စွန်းဥနာသေးဖြာနာဆင်းရဲတွေမတွေ့ရဘူးလား ဘလောက်ပဲချမ်းသာတယ်ဆိုရင်ပဲခန္ဓာရရင်တော့ရှင်ရဲနဲ့မကင်းဘူးခန္ဓာရရင်အဲရှင်ရဲမကင်းဘူးတဲ့ဗျာဒါကြောင့်နဲ့မြတ်စွာဘုရားကဒီခန္ဓာဖြစ်ပေါ်လာခြင်းဒီရှင်ရဲပါပဲခန္ဓာဖြစ်ပေါ်လာခြင်းဒီအခန္ဓာနာဥပါဒောဒုက္ခခန္ဓာနာခန္ဓာတို့၏ဥပါဒောဖြစ်ပေါ်လာခြင်းဒီအတိအတိဖြစ်လာခြင်းဒီဒုက္ခရှင်ရဲပဲတဲ့ဗျာ ခန္ဓာအသစ်အသစ်ဖြစ်ပေါ်လာတာဟာဆင်းရဲပဲခန္ဓာအသစ်အသစ်ဖြစ်ပေါ်လာတာအဲအဲ့တော့ဒီဆင်းရဲကိုဆင်းရဲမှမသိလို့လိုချင်တာအေးဒါကြောင့်ဒုပရိသတ်တိလည်းဆင်းရဲဆိုတဲ့အမည်နဲ့သုံးလိုက်ရင်တော့မလိုချင်ဘူးဒါပေမဲ့လူကအဲ့ဒီဆင်းရဲကိုထပ်ခါတလဲလဲလူဖြစ်တော်လူချမ်းသာနာဖြစ်တော်နာချမ်းသာမြမဖြစ်တော်မြမချမ်းသာအဲ့လိုတောင်းလာတာဟာဆင်းရဲကိုလိုချင်တာဘာကိုလိုချင်တာ ဘာဖြစ်လို့ရှင်ရဲ့လိုချင်တာလဲရှင်ရဲ့မှမသိလို့လိုချင်တာဘာဖြစ်လို့လိုချင်တာလဲအေးဒုဒကဓမ္မတွေဟိုကလေးလေးတွေသဲဘုံနဲ့ခြေတော်လေးထိုးပြမက်ကသဲလေးတွေလက်နဲ့ခြေတော်လေးအသာထုတ်လိုက်တော့ဂူလေးတစ်ဖွဲအိမ်လေးတစ်ဖွဲဖြစ်သွားကလေးတွေကတော့သဘောကျလူကြီးတွေကအဲ့ဒါသဘောကျရလားသဘောမကျဘူးဘာဖြစ်လို့ခဏလေးနဲ့လေတိုက်မိုးရရင်ဒီသဲကုံလေးကပျက်စီးသွားမှာမို့လား အေးအဲ့ဒီလိုပဲတဲ့ဝိပဿနာဉာဏ်ဝင်စားတဲ့အရိယာတို့များကြတော့ဒီဘဝခန္ဓာကိုကလေးကစားတဲ့သဲအိမ်လိုပဲတဲ့ဘာမှမခိုင်မဲဘူးဒါအာမို့ရလည်းမဲလေးတိုက်လည်းမဲဆိုရင်ဒီသဲပုံလေးကနှင်းများစွာပြိုကျပြည့်ချင်းနိုင်တယ်လို့ဘဝခန္ဓာကြီးဟာလည်းပဲခန္ဓာမစက်တပွဲပွဲချုပ်ပြောက်ပြည့်စည်နေတယ်လို့အဲ့ဒီလိုအရိယာတို့ရဲ့ဉာဏ်ကမြင်ပါတယ်။ဒါကြောင့်သူတို့တောင်းတရင်နိဗ္ဗာန်ကိုပဲတောင်းတတယ်။ နိဗ္ဗာန်ဆိုတာနိမရှိဘူးဝါနာတဏတဏမရှိတာနိဗ္ဗာန်အေးဒါကြောင့်ဒါဖြင့်နိဗ္ဗာန်ကိုလိုခြင်းအဲ့ဒီလိုခြင်းဆိုတဲ့သဘောကတဏမဟုတ်ဘူးလားဆိုတော့မဟုတ်ဘူးတဲ့တမ္မာကုသလေဆန္ဒတမ္မာကောင်းသောပြစ်ကင်းသောကုသလဆန္ဒကုသိုလ်ကိုလိုလားမှုပြစ်ကင်းသောလိုလားမှုဘာလို့ပြစ်ကင်းတာလဲ နိဗ္ဗာန်မှာဘုန်းကြီးတို့တရားတော်မှတို့လို့အဲခန္ဓာကိုယ်ကြီးပေါ်ပြအဖေအမေတဏိမယသမိတသူလည်းခန္ဓာကိုယ်ရှိမှမရှိပဲပဲဒီလိုချင်တဲ့လောဘကတခုကိုရုပ်လုံးပေါ်ပြီးတော့တွေ့တာမှုတန်ရောခြင်းရှိမှလိုချင်တာကလားမှန်ရလား အေးအဲ့ဒါကြောင့်နိဗ္ဗာန်ဘဝခန္ဓာဘာမှမရှိတော့ပုံရိပ်တဏ္ဍာအသွင်တရရှာမရလို့သူ့ကိုလိုချင်တာဟာလောဘဆိုတဲ့အကုသိုလ်မဖြစ်ပါဘူးတဲ့အပြစ်ကင်းသောလိုချင်မှုတဏိတာမကုသလေဒီခန္ဓာနဲ့ပတ်သက်တဲ့ဘဝဝကျင်ငါကြည်မလာတော့ဘူးအဲ့ဒါနိဗ္ဗာန်ပဲဒါကြောင့်ဘုန်းကြီးတို့ကရဏနာပြောခဲ့တဲ့နိဗ္ဗာန်ကိုဘယ်လိုလိုချင်ရမလဲ ဘဝခန္ဓာရဲ့အဖြစ်ကိုမြင်ပြီးတော့လိုချင်မှာဘဝခန္ဓာရဲ့အဖြစ်တကူတိနိဗ္ဗာန်ရဲ့ဂုံတကူဘဝခန္ဓာရဲ့အဖြစ်ဆယ်ခုတိနိဗ္ဗာန်ရဲ့ဂုံဆယ်ခုဘဝခန္ဓာရဲ့အဖြစ်တရားဒီနိဗ္ဗာန်ရဲ့ဂုံတရားဘဝခန္ဓာရဲ့အဖြစ်တရားဒီအဲ့ဒါကြောင့်ဘဝခန္ဓာရဲ့အပြစ်ကိုရှုရမယ်ဒီဘဝခန္ဓာကြီးရှိလို့ငွေကြေးတဏ္ဍပိုက်ဌာနေမြောင်းမြောင်းများများပေးပြီးတော့ဝတ်ကြရစားကြရသုံးကြရဆွဲကြရ အေးအဲ့ဒါကြောင့်ဒီဘဝခန္ဓာရဲ့အပြစ်ကိုတော့ဘုန်းကြီးတို့ပြိဋ္ဌာမြင်အောင်ရှုရအဲ့ဒါမှဆင်းရဲကငြိမ့်နေဒုမမဟုတ်ရင်ဆင်းရဲကရှင်းလို့မပြီးနိုင်ဘူးကာယကအကျွေးတွေဝစီကအကျွေးတွေမနောကအကျွေးတွေနဲ့ပြပြဆိုင်ရတာဘုရားမြတ်စွာကြီးကဘာကာလ၄သိန်းချိန်ကဘာတသိန်းရှိလျာတယ်လို့သူလည်းတဲ့ဘဝရဲ့အတိတ်ဇာကျွေးတွေကိုပြန်ပြန်ပြီးတော့ရှိလဲရတာဟာနဲတာမဟုတ်ဘူးဗျာ ဟုတ်ပလားအဲ့တော့တဲ့ဘဝမှာကြာကြာနေရရင်အမှုပွေတယ်အရာပြောပြောတော့အနေကြတော့အမှုဖြစ်တယ်အနေကြတော့ဒီဘဝခန္ဓာကြီးကိုလူဘဝနေလိုက်နာဘဝနေလိုက်မြမဘဝနေလိုက်အဲလိုခန္ဓာနေနာလေအဲဒါကြောင့်နိဗ္ဗာန်ရောက်မှဘဝအကျွေးအေးမယ်နိဗ္ဗာန်ရောက်မှအေးအဲ့ဒါပဲဗျာ ဒါကြောင့်နိဗ္ဗာန်များများရောက်အောင်လို့ဆိုပြီးတော့ဝိပဿနာတရားကိုပွားများအားထုတ်ရမယ်။ဘာလို့ရမလဲ။အေးအဲ့တော့ဒီဝိပဿနာတရားပွားများရမှာလူတွေကနည်းနည်းပြင်းတယ်ကြောက်တယ်အမှန်တော့ဘာမှပြင်းစရာကြောက်စရာမလိုဘူး ဘယ်လူဘုဒ္ဓမို့ဆိုပြီးတော့ရှာဖို့ကြာလဲမလိုဘူးဗျာသူပါသူပေါ်ရပေါ်ရတွာသွားရခိုင်းလျောင်းဖြစ်ပေါ်တဲ့ယုံနာလေးတွေတတိနဲ့ကပ်ကပ်ပြီးတော့မှတ်နေပြီးတာပါပဲအဲ့ဒီအလေးအလာလေးကိုလည်းပဲဘုန်းကြီးတို့တရားဓမ္မများပြစ်လို့ထားကြဖို့လိုပါတယ်မှန်ရလားအေးအဲ့ဒါအရေးကြီးဆုံးပါပဲဒါကြောင့်ပါတဲ့မလူမီလူဆဲလူပြီးလဲစိတ်ထဲဝမ်းမြောက်ရာ မလူမီလူဆက်လူပြည်လက်စိတ်แท้ဝမ်းမြောက်ပြဝမ်းမြောက်ယုံမြကျေနပ်ကအဝတ်မမလွတ်ပါဝမ်းမြောက်ယုံမြကျေနပ်ကအဝတ်မမလွတ်ပါဝမ်းမြောက်ယုံမြ ခြေနတ်ကအဝုံးမမလွတ်ပါပန်းမြောက်စိတ်ကလေးရှုမှတ်ပေလွရေးရှင်ရဲ့ကွာဝမ်းမြောက်စိတ်ကလေးရှုမှတ်ပေဝရေးလွရေးရှင်ရဲ့ကွာ မလူမီကလူဆဲကလူပြင်းနောက်ဝမ်းမြောက်တာကောင်းပါလေလောကီနယ်ဘက်ကတော့အကျိုးတွေပေးတယ်အဲလိုနဲ့ဘဝဆက်တဲ့ဌာနလေးကိုတောင်းတနေခုနကကာမတစ်ချက်ဝင်လိုက်ရင်တော့ဟောအပဲနှစ်မှာပဲဟုတ်ပလားအဲ့ဒါရောင်းနဲ့ဟာဝမ်းမြောက်ယုံမြတ်ခြေနှက်ကဝတ်မှမလို့ပါလားဒါဖြင့်ဘာနဲ့ရှုရမလဲအဲ့ဒီဝမ်းမြောက်တဲ့စိတ်ကလေးကိုရှုမှပြီးဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ် အဲ့လိုရှင်းမှပြီးတော့ဟောမြင်းနုနုဒါပါပါလေးနဲ့လှိလိုက်တော့အကွင်းလက်အကွင်းလက်ပြတ်သွားသလိုဝမ်းမြောက်စိတ်ကလေးကလည်းမြဲပါမလားဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်တကားလေးသုံးခုပထမခွန်လေးပြောက်ဒုတိယပေါ်ဒုတိယခွန်ပြောက်တတိယတကားခွန်ပေါ်အဲ့ဒီလိုတခွန်းတခွန်းပြောက်မှတခွန်းတခွန်းပေါ်ရခြင်းနေမြဲလို့လားမမြဲလို့အဲ့ဒီမမြဲတာအနိစ္စမမြဲတာ ကောခြင်းပြောက်ခြင်းမြင်အဲ့ဒါညီစဲနေလို့ဒုက္ခပေါ်တာကမွေးပေါ်တာပြောက်ကသေးတာမွေးသေးတာဆင်းရဲလားချမ်းသာအဲ့ဒါကြောင့်ဒီဝမ်းမြောက်တက်ကလေးရဲ့ပေါ်လက်တက်လက်ဖြစ်နေတာလေဒါဟာဆင်းရဲပဲမှန်ရလားအဲ့လိုဆင်းရဲမှန်းသိတော့ဘဝကိုမတွေ့တာတော့ဘူးတဲ့ဟောနောက်တော့ဝမ်းမြောက်တက်ကလေးကမပေါ်ဝါနဲ့မပေါက်မပြောက်ပါနဲ့လို့တောင်းလာလို့ရလားမရဘူးဗျဟောဒီဘာသူလူချင်းနဲ့လူချင်းနဲ့ အေးအဲ့ဒါလိုဆိုပြီးတော့လူနေတယ်လူနေတယ်ဟောအဲ့ဒါလိုဆိုပြီးတော့အဲသူ့ဘာသူဖြစ်ပေါ်ပြီးတော့လာတာပေါ်ပြောတားထားလို့လည်းမရဘူးဆက်တုံးလို့လည်းမရဘူးသူ့ဘာသူပေါ်ခြင်းပေါ်ပြောက်ခြင်းပြောက်တာအစိုးရလို့လားအစိုးမရလို့လား အဲဆုံးမရတာအနတ္တဆင်းရဲတာကဒုက္ခမမြဲတာကအနိစ္စဒါကြောင့်ဝမ်းမြောက်စိတ်ကလေးကိုရှုမှတ်လို့ပြေးလိုက်ရင်အတိတ်ဘဝပါရမီကုသိုလ်ရအနိစ္စတစ်ချက်ဒုက္ခတစ်ချက်အနတ္တတစ်ချက်တစ်ခုခုထင်ဖို့ပဲအဲအနိစ္စမြင်ရင်အာဒုက္ခအနတ္တနောက်လိုက်ဒုက္ခမြင်ရင်အနိစ္စအနတ္တနောက်လိုက်အနတ္တမြင်ရင်အနိစ္စဒုက္ခနောက်လိုက်ပဲဗျာဟုတ်ပလား အဲဒီလိုဆိုရင်ကျွေတလက်ကြက်တခုံတရားဓမ္မဆိုတာဟာဘလောက်တန်မိုးရှိတယ်ဆိုတာသိသွားပါလိမ့်မယ်။ဒါကြောင့်ဘုန်းကြီးတို့တရားဓမ္မများအဲဒီလိုဝမ်းမြောက်စိတ်ကလေးကိုလည်းပဲအရှုကဝိပဿနာကုံဉဏ်ထားပြီးတော့ယဉ်ကျေးလေးစိတ်ဆက်အဲလက်ညှိုးလေးနဲ့ယဉ်ကျေးသွားသွားထိသလိုစိတ်အသိကလေးကယဉ်ကျေးမှာကာကပြီးဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ် အဲဒီလိုသာရှုမှန်တစ်ခါမှတစ်ခါပြောက်ဒိဗေကတခွန်းပြောတခွန်းပြောက်တယ်လို့ပေါ့ဟိုကဝမ်းမြောက်တိကလေးကလည်းပဲတစ်ခါမှလည်းပြောက်သွားလိုက်တစ်ခါမှလည်းပြောက်သွားလိုက်ဆိုရင် ရှုပါများတော့မမြဲခြင်းအိဋ္ဌရှင်ရရင်ဒုက္ခအဆုံးမရခြင်းအနတ္တကခန္ဓာကပြောပါလိမ့်မယ်မှန်ရလားဗျာ တမတ်ဆောက်ဆောက်ခရီးရောက်ဆိုတာလိုပဲရတလိုပဲဝမ်းမြောက်ခြင်းကလေးတွေဒေါသခြင်းကလေးတွေဖြစ်ပေါ်လာတဲ့အခါအဲ့ဒါလေးတွေကိုမှန်ရင်မှန်ရင်ဖြင့်ဝိပဿနာမျိုးစိကံတတ္တိစွမ်းအားလေးတွေရရသွားတာဟုတ်ပလားအဲ့ဒီနည်းနဲ့ရှင်မတဘဝခန္ဓာရဲ့ပုံမှန်နေထမြင်ပြီးတော့ရှင်ရဲ့လွတ်ခြင်းတဲ့စိတ်တွေဖြစ်အဲ့ဒီရှင်ရဲ့လွတ်တာကနိဗ္ဗာန်နိရောဓနိဆိုတာမရှိခြင်းရောဓကခန္ဓာ ခန္ဓာမှမရှိရင်အိုခြင်းလို့နာခြင်းလို့သေခြင်းလို့အဲ့ဒါမှတကယ်ချမ်းသာအစစ်လေဟုတ်ပလားအဲရတာမရတာပါထားလို့အဲ့ဒီနိဗ္ဗာန်ကိုမျောရင်မှန်းချတန်တာကပြေကိုင်းရေစက်တော်သွန်ချ၍လူတန်းကြပါကုန်ကြတဏှာကြီးပြည့်တော်ပြီနော်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 တတ်မယ်လို့ကောဖမ်းမယ်စီမယ်လို့ကောပြောပါဘူးဟုတ်ပလားဘုန်းကြီးတို့ကတောင်စွန့်စားရမှာကြောက်ဘာလို့ကြောက်ဟိုဣဇာနဲ့ဒီဣဇာတွေတရားကဒီလူဒီလူပဲဆိုတော့ဒကာကြီးကတရားစဉ်းစားတော့ခေါင်းခေါင်းထဲကိုချက်ချက်လာတာဟုတ်လားအခုတော့မစဉ်းစားတော့ဘူးပေါ်ရရုံတော့ဝိပဿနာတော့ဟောလို့မကုန်ဘူးဟုတ်လားခိုင်းတော်ပြီပေါ့ဗျာအဲ့ဒါပဲ ဒါကြောင့်တဲ့ဘုန်းကြီးတို့ဓမ္မများအေးအဲ့ဒီလိုနိဗ္ဗာန်ကိုရည်ရွယ်အာရုံပြုပြီးတော့ဒါရောက်တာမရောက်တာအပါဒါဆိုကြပါစို့ကိုအောင်ထင်းနဲ့ကိုထရန်ဝဲကြည့်တော့မလားကိုထရန်ဝဲကကိုပိုင်ခကြီးအောင်ထင်းကြီးငါမအားလို့မင်းလက်ခဲ့တန်းကအပေါ်အဲ့တော့ကိုထရန်ဝဲကလမ်းတူလေဟဲ့နေကောင်းလားနေသားသမီးတွေဘယ်နဲ့တော့ဟန်တော့ဟဲ့နေနေကောင်းလားနေညာဘယ်နဲ့တော့အဲ့တော့ကိုအောင်ထင်းကြီးကသူကနားကလေးလေးစိတ်ကတိုးတယ်ဟဲ့ထရန်ဝဲ မင်းတို့တွေ့တဲ့လူတိုင်းသာပြောနေတို့ခကြီးဘယ်ရောက်တော့မှာလုံးကွာပြန်ရအောင်ပါအဲ့ကြမှာကိုရီးယားကအေးဟုတ်ဟုတ်တယ်ဆိုပြီးတော့ခကြီးစောက်သွားတော့ခကြီးကိုသွားတော့မမြန်ဘူးလားအခုလည်းနိဗ္ဗာန်ကိုတန်းတာပြီးတော့ထားတဲ့ကုသိုလ်ကလူချမ်းသာနတ်ချမ်းသာဘုရားချမ်းသာပေးဦးမှာပဲ ဒါရင်မဲ့ခုနကအပေါ်ဖြစ်တဲ့ကောလေးကပြောတယ်ဟေးတရားဝင်မင်းဒီလိုသာအဲလမ်းတွေ့တဲ့လူလည်းပြောနေတို့ခကြီးပဲပေါက်တော့မှလဲဆိုသလိုနိဗ္ဗာန်ရောက်လို့တဲ့ဆန္ဒကဟဲ့နင်တို့တို့နိဗ္ဗာန်ကိုမျှော်မနေနဲ့အမောင်အဲလောကချမ်းသာကိုမျှော်မနေနဲ့နိဗ္ဗာန်ရောက်အောင်သွားရအောင်မှာပဲလို့နိဗ္ဗာန်ရောက်လို့တဲ့ဆန္ဒကလေးကအဖို့တပွဲတွန်းအားပေးပါလိမ့်မယ်ဗျာနားလည်မလား ဂိုင်းဒါကြောင့်နိဗ္ဗာန်ကိုမလိုချင်လည်းပဲရှေးကကြီးတောက်သလိုပဲဟုတ်လားမလိုချင်လည်းပဲတောင်းတာရမယ်လိုချင်လည်းတောင်းတာရရှေးကကြီးမတောက်ချင်လို့တောက်လေတောက်ချင်လို့တောက်လေအဲ့ဒါပဲဗျာအဲကြောင့်မိမိလူတာစိတ်ထားခံရမယ်ကိုရောနှုတ်ရောခပ်မြိုင်မြိုင်ဟုတ်လားကိုလို့စားပါဗျာတောက်ပါဗျာဟုတ်လားအဲနောက်တစ်ခုကသူများလူတာတဝဲဆိုင်သာတုခေါ်ပေးခမြိုင်မြိုင် ကောင်းမှုဆိုတာသူလည်းကိုင်းနိဗ္ဗာန်တိုင်းမလမ်းပိုင် ကြံရှိသောပုဂ္ဂိုလ်တွေကလည်းပဲဩကောကူအောင်ထီးတို့ကရေခဲတဲ့တာညင်တို့နောက်ကြတော့တီဗီလူမဲ့ဟိပေါ့ဟုတ်လားအေးအဲ့ဒါလိုပေါ့သူသူကိုယ်တော်ကိုတွေ့ယူပြီးတော့တို့လည်းပဲဝမ်းမြောက်ဝမ်းသာလုပ်မယ်ဟုတ်ပလားအဲ့လိုဆိုရင်ပိုကောင်းသွားတာပေါ့ဗျာကိုင်းတော်ပြီသဘောပြောတာပါ နောက်တစ်ခုကသူများလူတာတဝဲဆိုင်လုတ်အားကြိုင်ပြီးဆုံးငန်းတိုင်းဟော အော်စီးပွားပဲဖြစ်ကြတယ်ဟုတ်လားအလုသမားလေးတွေကလည်းတက်တက်ကြွကြွဖြတ်ဖြတ်လက်လက်လင်းလင်းမြန်မြန်ယူပေးလို့ဒီကိစ္စကြီးအောင်မြင်တာမဟုတ်လားသုံးခွင့်တစ်ခါဘာပါလဲအလို့ရှင်ရဲ့ဘေးပန်ဝန်းကျင်အကုသိုလ်ပြုဖက်တည်းရဲ့နောက်လှုပ်အားပေးတဲ့ပုဂ္ဂိုလ်တွေရဲ့ပေါ့ဗျာနော်အဲ့ဒါစုစည်းညီညွတ်သွားပြန်ကိုင်းဆိုရှင်မြတ်တို့ဘုရားတပည့်တော်တို့သည်လူရှင်ဖြစ်ကြသော နဖက်မိဘယေရှုမူထားကြသည်ဥအောင်ထေဒေါ်တင်တင်မြင့်မိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်ဘဝခန္ဓာရရှိရာဝဲဖန်လာမဆက်ဝေရခြင်းရှင်ရဲ့နာရခြင်းရှင်ရဲ့ သေရခြင်းဆင်းရဲတို့မလွဲမသွေမရှောင်မသာတွေ့ကြုံခံစား၍နေကြရတာလက်တွေမျက်တွေဖြစ်ပါ၏ဘုဝခန္ဓာရှင်ရဲ့မှလုကင်းရမှညာနိဗ္ဗာန်ကိုဤတန်တောင်းတာ လူလာကြ၍သုံးမသရဏဂုံရှစ်ဆုံးသီလဒီပါကြလျက်ရဟန်းသာသာကိုပါသခင်ဘုရားရှင်ကုံအာယုံပြု၍ကိုတော်စာရှင်းသူယုတ်ပွားစေရီတော်မြတ်တို့အားနေ့စဉ်လခြင်း နေစဉ်သာဝရဤယနေ့ကြအောင်စီမိပံရေချံသွမ်းမောခြင်းချိုးခြင်းဩတာဗျာဗျာတို့ဖြင့်ရေဆက်တော်သွန်ချအာယဝန္တာအမင်္ဂလာဒါနပြုလုပ်ကြပါကုန်၏220ခုနှစ်သွဲသော သီလသိက္ခာရှင်းမြကြသည်သံဃကိုစားငါးပါးသောသံဃတော်တို့အားလည်းမွန်မြတ်သောစွမ်းမောခြင်းချိုးခြင်းဩဇာဆရာပြတို့ဖြင့်အာရပြည့်စုံဒီကာလတိုင်အောင်စေရနာဖြူ သရာယူ၍ကြည်ပြူအေးမြရေစက်ချလျက်အာယဝန္တာမင်္ဂလာဒါနပြုလုပ်ကြပါကုန်၏ပရိယတ္တိပฏิပတ်တိသာသနာတာဝန်အာသွန်ကျူပမှုထမ်းကြသည်ဘာငါတော်များ ယောဂီများတို့သုံးစားနိုင်ရန်ရေခဲသစ္စာတလုံးတို့ကိုရှင်မယားထံအနံ၍ရေစက်တော်သွန်ချအာယဝန္တာမင်္ဂလာဒါနပြုလုပ်ကြပါကုန်၏ကရဏဂုံသီလတီချသည်အပရိတ္တ သူတော်စင်တော်အားလည်းပဲပေါင်းမွန်လှစွာရတာဘောစဉ်ချိုးခြင်းဩဇာဖျားဖျားတို့ဖြင့်လိုက်လဲပြူငါသွားရေသက်တော်သွန်ချကျွေးမွေကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်ခန္ဓာဝတ်ဇတ်သိယာ မဘုနိဗ္ဗာန်ချမ်းသာကိုသိမြန်စွာမျက်မှောက်ပြုရပါလို၏တပိတော်တို့တွင် အတူတကွာအများသောအလူရှင်တို့နှင့်စိတ်တူကိုမြညီညွတ်ကြလျက်နဝကမ္မဒါနဝတ္ထုတို့ဖြင့်ဒါနဝတ္ထုတို့ဖြင့် ရှင်မယားဤသာသနာပြုလုပ်ငန်းဝယ်အေကနေ့ပဲခုနကပြောပြီးသွန်တဲ့အသားတွေဝယ်ထားတာငွေပါသွားတာကလည်းလို့ဘုန်းကြီးပြည်သက်တွေတယ်လီဖုန်းနဲ့လမ်းပြီးတော့ဟိုကအာမကတောင်းဘုန်းကြီးတဲ့ဒီဆိုင်ကဝယ်တာတသိန်း6000ရှိတယ်တသိန်းသာပေးတယ်အဲ့ဒါကြံနဲ့6000မိုးတွေပေးလိုက်ရမှလားဒီပေးလိုက်ပေးလိုက်ပါလို့ဟုတ်လားအဲ့တော့ဘုန်းကြီးတို့ကအဲ့ဒါဝင်လာမစဲတော့ဖြစ်တယ်ဒါပေမဲ့ဟိုကအန်သွဲတွေကလည်းခုံးခုံထွက်တယ် တနည်းငွေ70သိန်းကျော်တော့ထားကဟေ့ရှိသေးလားဆိုရှိဘူးမနေ့က3သိန်းပေးအောင်အဲကိုကတော့မကြီးတော့ပါဘူးဒါရှိသုံးပါမှာပဲဓမ္မမိမိတို့လည်းချမ်းသာအာလာရသမယအဖိဓာတို့လည်းချမ်းသာတာပေါ့နော်ဂိုင်းတော်ပြီရှင်မယားဤသာသနာပြုလုပ်ငန်းဝယ်အလိုအပ်သလိုသုံးဆွဲနိုင်ရန်ရည်ဆက်တော်သွန်ချအာရဝန္တာ မင်္ဂလာဒါနပြုလုပ်ကြပါကုန်၏ကရဏဂုံသီလဆောက်တည်ကြလျက်အာတာနာတိယတော်ကိုနာယူပါကုန်၏ဤတော်ပေါင်းစုမြတ်ကောင်းမှုကြောင့်တပိတော်တို့သည်ဘုနာတိခြင်းရှင်ရကင်းရာ နိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆိုင်ရောက်မျက်မှောက်ပြုရပါလို၏နိဗ္ဗာန်မရောက်မီစัจ जा ဘဝခရီးသွားရဝယ်ယခုကဲ့သို့စိတ်တူကိုမြသူတော်ကောင်းတို့နှင့်ပေါင်းသင်တွေ့ကြုံရ၍တရားဓမ္မ ငါယူအာထုံနိုင်သည်ဖြစ်ရပါလို့ဤဖြစ်ရပါစေသာရှိရှိသောရက်လာနှင်းများစွာတို့ကပြုခဲ့ပြီးသောကောင်းမှုကုသိုလ်ယနေ့ယခုပြုလုပ်ကြသောကောင်းမှုကုသိုလ်ဖို့ပါကကိုအာလုံးသော ဘိုးဘွားမိဘဆရာသမားဆွေမျိုးမိတ်ဆွေသုံးသက်တပုံနေရှိရှိသမျှလူနာမြမသတ္တဝါတွေအားညီတူရစေမြာပေးဝေပါကုန်၏မြာရ၍ကိုယ်စိတ်နှပြ ချမ်းသာကြပါစေမြာမြာမြာယူတော်မူကြအကုန်